ခန်းကြီးကို အငယ်1မှ9အိုဣဒရလမျိုးတပားမျိုးသားကဲ့သို့ဝမ်းမြောက်ရှိမြူသောစိတ်ရှိ၍မခုန်နှင့်ကိုဖျားသခင်၌မစည်းကအခြားသောဖျားနှင့်မှားယွင်းပြီး ကောက်နယ်တလင်းရှိသမျှတို့၌မှားယွင်းခါကိုနှစ်သက်တတ်၏ကောက်နယ်တလင်းအားဖြင့်အသက်မမွေးရစပစ်တီးနေရာကျင်းအားဖြင့်လည်းအသက်မမွေးရစပည့်ရစ်လည်းသူတို့မျှော်လင့်သည့်အတိုင်းမထွက်ရ ဧဖရိမ်အမျိုးသားတို့သည်ထာဝရဘုရား၏မြေတော်၌မနေရဘဲအဲဂုတ်တုပြည်သို့ပြန်သွား၍အာရှုရိပြည်၌မစင်ကြဲသောအစာကိုစားရကြမည်။စပြည့်၏တွန်းလောင်းရာပူဇော်တကားကိုထာဝရဘုရားအားမပြုရကြ။ပူဇော်သောရစ်တို့ကိုနှစ်သက်တော်မမူရ။ထိုရစ်သားသည်မตาလိုက်၍ငိုကြွေးမိတမ်းသောသူတို့၏အစာကဲ့သို့ဖြစ်၍ စားသောသူအပေါင်းတို့သည်ညဉ့်ညူးခြင်းသို့ရောက်ကြလိမ့်မည်သူတို့အစာကို ကိုယ်တိုင်စားကြစေ။သာရဘုရား၏အိမ်တော်တဲသို့မသွင်းစေနှင့်။ဓမ္မပွဲနေ့သာရဘုရားအဖို့ဆောင်သောပွဲနေ့တို့၌တင်တို့သည်အဘယ်သို့ ပြုကြလိမ့်မည်နည်း။ပျက်စီးရာတဲကသူတို့သည်ထွက်သွားကြပြီးအဲဂုတုပြည်၌ဆု၍မင်ဖိမြို့၌တင်းကြိုကြလိမ့်မည် ငွေတန်ဆာဆင်သောနေရာဘုံဗိမာန်များကိုဆူးအမျိုးမျိုးတို့သည် လွှမ်းမိုးကြလိမ့်မည်။စစ်ကြောရသောအချိန်ရောက်လေပြီ။အပြစ်ပေးရသောအချိန်ရောက်လေပြီ။ဤဒေလအမျိုးသိရလိမ့်မည်။ပရောဖက်သည်အမိုက်ဖြစ်၏။ဝိညာဉ်စုကျေးစုကိုခံသောသူသည်အယူဖြစ်၏။တင်၌အပြစ်ကြီးသည့်အတိုင်းကြီးစွာသောပျက်စီးခြင်းကိုခံရ၏။အေဖရင်ကင်းဆောင်သည်မိမိဖျားဘက်မှနေ၏။ပရောဖက်သည်ပြုလေသမျှတို့၌ မုတ်ဆိုးကြွယ်ကွင်းဖြစ်၏။သူ၏ဖျားအိမ်တွင်ဘေးပြုသောသူဖြစ်၏။ဂိဘာမျိုးလက်ထက်ကဲ့သို့သူတို့သည်ကိုကိုအလွန်ညှဉ်းညူးစေကြပြီ။သူတို့အပြစ်ကိုအောက်မေ့၍ဒုစရိုက်များကိုစစ်ကြောတော်မူမည်။အငယ်30မှ19တော၌စပြစ်တီးကဲ့သို့ဤဒေလအမျိုးကိုငါတွေ့၏တီးဆသောတင်မောတဖန်းပင်၌အူဆုံးမှဲ့သောတင်မောတဖန်းဒီကဲ့သို့ သင်တို့ဘိုးဘေးများကိုငါမြင်၏။သူတို့သည်ကိုယ်အလိုအလျောက်ဗာလပေဂုရဘုရားထံသို့သွား၍ထိုရှက်ဘွယ်သောအရာအဘို့ကိုယ်ကိုအပ်နှံသဖြင့်၊တပ်မက်သည်အတိုင်းစက်ဆုပ်ရွံရှာဘွယ်သောအမှုတို့ကိုပြုကြ၏။ဧဖရိမ်၏ဘုန်းသည်ငှက်ကဲ့သို့ပျံသွားလိမ့်မည်။သားဘွားခြင်း၊ကိုယ်ဝန်ဆောင်ခြင်း၊ပဋိသန္ဓေယူခြင်းမရှိရ။သားသမီးတို့ကိုကျွေးမွေးသော်လည်း၊တယောက်ကိုမျှမကျန်စေခြင်းငှါငါလုယူမည် အကယ်၍သူတို့ကိုငါဆွန့်ပစ်သောအခါအမင်္ဂလာရှိကြလိမ့်မည်။အေဖရင်သည်တုရုမြို့ကဲ့သို့ငြိမ်ဝှက်ရရ၌တီဟန်ရှိတော်လဲမိမိသားသမီးတို့ကိုလူတက်လက်သို့အပ်ရလိမ့်မည်။အိုထာဝရဖျားပေးသနာတော်မူပါအဘယ်သို့ပေးတော်မူရမည်နီကိုဝန်မဆောင်သောဝန်နို့မထွက်သောတားမြတ်ကိုပေးတော်မူပါဂိလကလမြို့၌သူတို့ပြုသည်မြတ်သောဒုစရိုက်ရှိ၍ထိုအရ၌ သူတို့ကိုငါမုန်း၏သူတို့ဒုစရိုက်အပြစ်ကြောင့်ငါအိမ်မှငါနှင်ထုတ်မည်နောက်တဖန်သူတို့ကိုမချစ် သူတို့မင်းပေါင်းတို့သည်ပုံကံတတ်သောသူဖြစ်ကြ၏အေဖရင်သည်အထီးကိုက်ခံရသောကြောင့်အမြင့်တွေးချောက်လျက်ရှိ၍အတီးကိုမတီးနိုင်ရာသားဖွာတော်လဲအချစ်ဆုံးသောသားတို့ကိုငါတတ်မည်ငါဖျားသခင်၏စကားတော်ကို နားမထောင်သောကြောင့်စွန့်ပစ်တော်မူ၍သူတို့သည်တပားမျိုးသားတို့တွင်အယက်ရက်သို့ လှည့်လည်ရကြမည်